မနေ့ကအနိစ္စဒုက္ခအနတ္တယုံနာတရားတွေဟာအမိသာကွဲတယ်တခုတည်းပါပဲဆိုတော့အနိစ္စဆိုတာလည်းယုံနာဒုက္ခဆင်းရဲဆိုတာလည်းယုံနာအတ္တမပါသူပါဠိဘာသာဖြစ်နေတဲ့အဲဒီလည်းပဲယုံနာပဲဆိုတော့ ကိစ္စဒုက္ခအနတ္တတရားတွေဟာယုံနာတရားတစ်ခုလည်းဖြစ်တယ်လို့သူတို့ပေါ်ပြီးတော့ပြောသွားတယ်မမြဲတဲ့ကိစ္စလက္ခဏာဆင်းရဲတဲ့ဒုက္ခလက္ခဏာနဲ့ကိုယ်လိုတိုင်းဖြစ်အတ္တမပါအနတ္တလက္ခဏာလည်းပဲဒီတိုင်းပါပဲအကုန်လုံးရုပ်တရားနဲ့တရားတွေမှာပြန့်နှံ့ပြီးတော့ကြီးနေတဲ့ ပါဠိလိုတော့အာခါရပေါ့လေအာခါရဆိုတာအခြေအနေအချင်းရာပေါ့ဒါမျိုးပေါ့အမအသာပေါ့ဘုရားပြည့်တော်ရီမှာဆိုလို့ရှိရင်သူ့မှာအမတ်သားလေးပါတာအဲ့ဒီအမတ်သားလုံးဝမဟုတ်ဘူးဆိုတော့သူ့မှာရှိအမတ်သားတယ် နွားအဲ့ဒီအမတရှိတဲ့ဟာနွားထေကိုကြီးခေါ်တာပေါ့ဟိုအားဖြင့်နွားကြားနေတဲ့နွားအနီးပြောက်ကလေးတွေအဝါပြောက်ကလေးတွေအမဲပြောက်ကလေးတွေဆိုတာအများကြီးပေါ့အဲ့ဒီအပြောက်ပြောက်ကလေးတွေကြည့်ပြီးတော့နွားကြားဆိုရတယ်လို့ပေါ့လေဘာလို့မမြဲတာဆင်းရဲတာသဘောတိုက်ပြီးဖြစ်တဲ့အမှတ်သားလေးတွေကြည့်ပြီးတော့ လုံလာကြီးဟာဒီလိုသဘောရှိတယ်ဆိုတာပေါ့လေအမှန်သားကိုပေါ်ပြီးတော့ပြောတော့အမှန်သားကိုယုံတာမဟုတ်ဘူးပေါ်လို့ပြောလို့ရှင်းရတဲ့လက္ခဏာယုံတာမဟုတ်ဘူးအထယ်ကိုမဟုတ်ဘူးအတ္တမဘာသူဖာရိပဒါဖြစ်နေတဲ့သဘောတည်းဒါလေးအမှန်သားအရှင်းရပဲသူကယုံတာအထယ်ကိုမဟုတ်ဘူး ဘွားမှာရှိတဲ့အမှတ်သားဘွားကိုယ်ကြီးရဲ့တတ်တာသူ့မှာရှိတဲ့အမှတ်သားတတ်တာနောက်ကိုယ်ရဲ့အမှတ်သားတခြားစီပဲနောက်ကိုယ်ရဲ့ဒီပဲလေအမှတ်သားဟုတ်အမှတ်သားစီလေနောက်ကိုယ်ရဲ့မဟုတ်တခြားစီပဲခုလည်းပဲယုံနာအမျက်ရှိရင်သဘောပဲခေါ်တဲ့သဘာဝလက္ခဏာ ယုံနာတရားတွေကအနွားခိုကြီးတဲ့တူပါပို့ပြီးတော့ပြောက်ပေါ်လို့ပြောက်နဲ့ဆင်းရဲသဘောတိုက်သူဖြစ်နေတဲ့အမတ္တအာဂရာလေးတွေကတော့အမတ္တပြီးတော့ယုံနာတိပလင်လက္ခဏာ၃ပါးမဟုတ်ဘူးလက္ခဏာ၃ပါးတိပလင်ယုံနာမဟုတ်ဘူးယုံနာကတခြား အမှတ်သားတခြားစီပဲသို့တော့ဒီအမှတ်သားလည်းပဲယုံနာမှာထင်ရှားတဲ့အမှတ်သားဆိုတော့တကယ်ယုံနာနဲ့မကင်းဘူးသူကတော့အဲ့ဒါလေးတွေတော့နားလည်ထားပါလားယောဂီများကိုယ်ရဲ့ပေါ်ရပေါ်ရဒီလိုလက်ပြီးတော့ရှုတဲ့အခါမှာတခါတခါယုတ်တိတခါတခါနန္တိ တခါတခါမလဲရုပ်နဲ့လားမရှိမနှောင်းပါလေဆက်ဆက်ဆက်ဆက်ကြည့်ပါတော့အဲဒါကိုကြည့်တဲ့ခိုက်တော့မှာတော့တကယ်ရှိကို ခွဲပြားကြည့်လို့ရှိရင်တကယ်ရှိမမြင်တော့အပေါ်တွေထည့်อยู่တော့အတ္တဇီဝတာသိရှိတဲ့ကောင်လေးဆိုတော့ငါပဲသူပဲယောက်ျားပဲမိန်းမပဲဆိုတော့အဲဒီလိုပဲထင်မှတ်ပါတယ် ရှိရှိတိုင်းမြင်သွားပြီဆိုလို့ရှိရင်တော့ခုနငါလည်းမဟုတ်သူလည်းမဟုတ်မိမလည်းရုပ်မဟုတ်ယောက်ျားလည်းမဟုတ်ဇီဝတအသက်ရှင်တဲ့အကောင်လည်းမဟုတ်ဘူးလေအဲဒီမှာယုံနာတော့ခွဲပြီးဒီကပါအတ္တဒိဋ္ဌိဆိုတာပေါ့လေအဲအလိုလိုကိုယ်ပါသွားတာသို့တော့အဲ့ဒီအပိုင်းကြီးရတော့ယုံနာတဘာဝပဲတည်သေးတယ် ယုံနာနဲ့အတိတ်ကြီးဖြစ်နေတဲ့အပိုင်းပဲဒီဒီလေစပေါ်လာတဲ့အပိုင်းနဲ့အဆုံးသတ်သွားတဲ့အပိုင်းမမြင်သေးဘူး။ဒါမလို့သူ့ကိုဝိပဿနာဉာဏ်လို့မဆိုရသေးဘူး။ဆက်ပြီးတော့ရှုတဲ့အခါမှာအကြောင်းနဲ့အကျိုးနဲ့သူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေတွဲတွဲတွဲတွဲပြီးတော့ဖြစ်တာတွေ့ပြီဆိုရင်အကြောင်းပဲဖြစ်တာမဟုတ်ဆိုတာပေါ့လေ။ လုံဝတ္တန်တရားကြီးကင်းသွားတယ်ဒီလိုကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲသူကြောင်းနဲ့သူကျိုးနဲ့ဒီလိုပဲဆက်ဆက်ပြီးတော့တည်သွားတော့ဒီထဲမှာသူကြောင်းနဲ့သူကျိုးဆက်ဆက်ဖြစ်ပုံမသိတော့ပန်ရှင်းရှိမဟာဇမကြီးထည့်ယူလိုက်တယ်ဘာအကြောင်းနဲ့ကျိုးနဲ့ဒီတော့အကြောင်းပဲဖြစ်တယ်ဆိုရယ်အစွဲ သူ့အကြောင်းနဲ့သူ့ဆိုတည်သွားတော့ကံစည်းကြီးဗမာကြီးဆိုတဲ့အစွဲပေါ့လေအဲ့ဒါကြီးခင်းသွားတယ်ကျောင်းချိုးနှောင်းကခွဲစီကတန်တရားကင်းကွာတဲ့တန်တရားဆိုတော့ယုံမှားတယ်ပေါ့လေကံခါလို့လည်းခေါ်ပါရဲ့အဲ့ဒီအပိုင်းကြီးကလည်းပဲဒီစက္ကနာ ပေါ်လာတဲ့အာယုံရဲ့အစနဲ့အလယ်ပိုင်းဒီနှစ်ပိုင်းမှာဒါလောက်ပဲကြည့်ရတာအထူးအဖြင့်ကိုယ်လည်းကပေါ်လာလေးပေါ့လေချက်ကလေးပေါ်လာတယ်အစာလေးလည်းတည်တယ်အဲ့ဒါလေးမှတ်နေအဲ့ဒါလေးအဆုံးသတ်ခင်တခြားတနေရာတော့တော့ပေါ်လာအဆုံးသတ်တဲ့ဘက်မမြင်မတည်သေးဘူး အစပိုင်းနဲ့အလယ်ပိုင်းတရားပဲဖြတ်မြင်နေတာဟိုအာယုန်ဝေလေးတွေများဆိုဒီလိုပဲအာယုန်ဝေတွေလာထင်တတ်တယ်စိတ်ထဲမှာလာပြီးတော့ထင်ဟတာပါလေတခုစိတ်ထဲမှာမြင်ကွင်းလေးတွေပေါ်လာတယ်လိုက်မှတ်တာမြင်တယ်မြင်တယ်အဲ့ဒါလေးမှအဆုံးသတ်ပြီးဒီစားမြင်ကွင်းလေးကစလာကြပြီဒါမြင်တယ်မြင်တယ်လိုက်မှတ်ရကြပြီ အဲ့ဒီလိုနဲ့ပဲဒီအတိအတိပေါ်တဲ့ဟာတွေကိုလိုက်လိုက်ပြီးတော့ရှူရနေပြီးတော့အစနဲ့အာယုံရဲ့အစနဲ့အလယ်ပိုင်းဒါတော့သာပြီးတော့အဆုံးပိုင်းမတွေ့သေးဘူးဒါပေမဲ့လို့အကြောင်းနဲ့ကြိုးနဲ့သူအကြောင်းနဲ့သူကြိုးဆက်ဆက်ပြီးတော့တိတိသွားတော့တန်တရားတွေတော့ခင်းလာရဲ့ဥပဒနာရတော့မဟုတ်သေးဘူး သူတို့ကိုယ်နဲ့ကဥပဒနာညာမဟုတ်ပေမဲ့ဥပဒနာညာဖြစ်ဖို့ရာအတွက်ဒါကအခြေခံပဲဒါမပါပဲနဲ့တော့ဥပဒနာညာဖြစ်လို့မရှိပါဘူးဟွန်းဒီတော့ဆက်လက်ရှိရပါသေးတယ်အဲဆက်လက်ရှိလို့ရှိဟောင်းတဲ့ကြောင်းလို့ပြီးတော့ဖြစ်နေတာလေပေါ်ပေါ်လာအစပေါ်လာလည်းမှတ်တဲ့အဆုံးသတ်တော်တော်လေးတွေနောက်အသေးသေးပေါ်လာလေးတွေမှတ်လိုက်လို့ရှိရင်အဆုံးသတ်တော်တော်လေးတွေ အဲ့ဒီဘက်မှာအဆုံးပိုင်းမြင်လာတာပဲဆုံးပိုင်းမြင်လာတဲ့အခါကျတော့အော်မမြဲပဲကိုဆိုတာပေါ့လေဒီဒီလေးရလာတာရှုမှဆဲမှကွယ်ပြောက်သွားတာကိုအဆုံးတတ်သွားတာကို တွေ့မှအဲ့ကြနိဝဇ္ဇနာညာဖြစ်တာဟုတ်တယ်မဟုတ်အဲ့ဒါကကျောင်းနဲ့ကျူကြည့်ပြီးဆက်ပြီးတော့မှတ်တဲ့အခါမှာဟောင်းပြည့်အတိဆက်ဟောင်းပြည့်အတိဆက် ကုပင်ဖြစ်ပြီးတော့ကုပင်ဖြစ်သွားတဲ့အပတ်ရောက်တဲ့ခါကျမှနိစ္စနိဗ္ဗာန်ဉာဏ်ဖြစ်တာပါအဲလိုဖြစ်လာပြီဆိုလို့ရှိရင်မြဲတယ်ဆိုပြီးအစွဲမရှိတော့ငါကတော့အဆုံးတတ်တဲ့အပိုင်းမမြင်သေးတော့မြဲတယ်ဆိုတဲ့အစွဲကတော့ရှိနိုင်တယ်ဆိုလဲဆွဲနိုင်တာပါပဲအဲအဆုံးတတ်တဲ့အပိုင်းလေးပါကြီးသွားပြီဆိုလို့ရှိရင်ဘာဖြစ်ဖြစ် ကိုယ်တွေကယုံတဲ့တရားတွေဟာမမြဲတဲ့တရားတွေပဲဆိုတာရှင်းသွားတယ်။အဲဒါကိုပဲမြတ်စွာဘုရားကအနိစ္စဥပသနာဘာဝင်တော့สุขสัญญาเอ่ออนิจจภาวันတော့ဟာပဲสุขสัญญาปัจจာတိရဲ့ပေါ်ပေါ်ရအောင်လေရှုလို့ အောင်ပြအသိဆက်ပုံလေးတွေသိပြီဆိုလို့ရှိရင်နိစ္စဆင်ညာဆိုတာပေါ့နိစ္စဆင်ညာဖြစ်တော့ဘူးတဲ့ငါကအဲ့လိုငဲတယ်ဆိုအစွဲလေးဟာရှိတယ်အခုတော့အဲ့ဒါလေးကျင်းသွားတယ်အဲ့ဒါအမျက်ကြီးထွက်လာတာပေါ့မှတ်လေလေးမမြဲတာတွေတိလေလေးမှတ်လေမြဲတာတွေတိဆိုတော့ငါကငဲတယ်ဆိုရတယ်ဆွဲလန်းတဲ့တဲမှာမာနာလေးကပါနေတယ်ငါကပါခွဆိုတော့ ငါအတက်ဘလို့ရှိပြီကွာငါဘာကောင်ကြီးကွာဆိုတာပေါ့လေအဲဒီအဆုမိမာနလည်းပဲကျင့်တော်ရဲ့ဟွန်းဒီစားလက္ခဏာမြင်လိုက်တာနဲ့မြဲတယ်ဆိုရင်အစွဲရဲ့အစွဲကျင်းတဲ့နောက်ပိုင်းမှာပေါ့လေအဆုမိမာနလည်းဒီခါလည်းကျင့်တော်တယ်ခုလိုနည်း ယုံနာကြီးဖြစ်စေမှာမရှိဘူးဆိုလို့ရှိရင်အကြောင်းနဲ့ကြိုးလည်းမသိတော့ဆက်ပြီးတော့မရှိဘူးဆိုလို့ရှိရင်လည်းအဟောင်းတစ်ကြောင်းလည်းပြီးတော့ဖြစ်နေပုံပေါ်လေဒါလည်းပဲမသိဘူးအဲလိုဆိုလို့ရှိရင်လိစ္ဆာဆင်ညာဆိုတော့လည်းမြဲတယ်ဆိုလို့အစွဲနာနေပဲမှာဖြစ်နေတဲ့ယုတ်ဟာ ဤလည်းပဲဒီပါသွားသလိုလိုဤလည်းပဲဖြစ်နေတဲ့ရုပ်ပါလည်းပဲညနေပိုင်းဒီပါသွားသလိုလိုညနေပိုင်းရုပ်တာလည်းညပိုင်းဒီပါသွားသလိုလိုဒီနေ့ဖြစ်တဲ့ရုပ်ပါလည်းပဲလောင်းနေဒီပါသလိုလိုဒီရကဖြစ်တဲ့ယုံနာတရားတွေလည်းနောက်နောက်ဖြစ်ဖြစ်ဖြစ်တယ်လို့လို့ဒီလကဖြစ်တဲ့ယုံနာတရားတွေနောက်လို့နောက်လာဒီပါသွားတယ်လို့လို့ ဒီဒီကဖြစ်တဲ့ယုံလတရားတွေကနောက်နေ့ထိပါသွားတယ်လို့ပြောလို့မသိမချင်းရှင်တွေကယုံလတရားတွေဟာဒီလိုပဲမြဲနေတယ်ဆိုတာပေါ့လေထင်တလုံးရှိကြတာပေါ့အဲဒီကငါပါပဲဆိုတာပေါ့ထင်တလုံးရှိကြတော့အဆုမာနတွေခုတော့အဟောင်းသိကြောင်းလဲပြီးတော့ဖြစ်နေတာပေါ့စိတ်ကနေမလားပြင်းနေတယ်ကြည့်ပြီးဆိုလို့ရှိရင် ဩမမြဲတာပါလားသူကတည်းကသူဖြစ်နေတာပါလားငါကထင်းနေတာတော့မြဲတယ်လို့ထင်နေတာငါကဘာပဲဆိုတာထင်နေတာဟုတ်ပါဘူးငါကပုဂ္ဂိုလ်တ attva ပါလို့ငါကဘာပဲဆိုတဲ့အနေနဲ့အသုမိမာနဟာပါလို့အဲဒီမှာဖြတ်ပြီးတော့တမနာတွေကင်းစင်သွားတယ်တဲ့အဲဒီမာနကလည်းပဲသူကချဲ့တာပဲသူကလည်း ကလေးဘုရားမနာလည်းငါကလေးပဲဆိုပြီးတော့ထင်မှတ်တာ။အဲ့နဲ့အရွယ်လေးရှိလာလို့ရှိရင်ငါပဲအရွယ်ရောက်ပြီဆိုတော့ထင်မှတ်တာ။အရွယ်လေးတဖြည်းဖြည်းကြီးလာတယ်လည်းငါဘယ်တော့အရွယ်ရှိလာပြီဆိုတော့ပါလေ။လူလည်းဖြစ်လာပြီလူကြီးဖြစ်လာပြီဘာကုန်ကြီးဖြစ်လာပြီဆိုတော့ပါလေ။အဲ့ဒီအစွဲကြီးဖြစ်တတ်ပါတယ်ဆိုတော့သူကအမှန်တန်ချဲ့တဲ့တရားတွေပဲ။ပပ္ပိစလို့ခေါ်ပါတယ်သူကချဲ့တဲ့တရားတွေတဲ့။အဲ့ဒီပပ္ပိစမာနဟာ ဟိုသုံးနာတရားတို့မမြဲပုံပြီးလို့ရှိရင်သူလည်းပဲတပါးလည်းကျင်းသွားတယ်မမြဲတဲ့ယုံနာကိုလည်းသိတယ်မမြဲမအောင်လည်းသိတယ်အဲ့ဒါသိတော့မသိပြောက်တာပေါ့မမြဲတာသိတော့မြဲတဲ့ဆိုအစွဲလည်းပြောက်တာပေါ့မြဲတဲ့ဆိုရင်အစွဲရှိပါမှမာနကလည်းလက်တတ်တာမဟုတ်လို့မြဲတယ်ဆိုရင်အစွဲမရှိဘူးဆိုလို့ရှိရင်မာနကလည်းမချက်နိုင်တော့ဘူး အဲဒါပဲအဆုမာနကြီးကင်းပြောက်တယ်အဲ့ဒီအကျိုးဒီအလိုလိုရပါတယ်သူကတော့အိစ္ဆမြေဒုက္ခထင်ကြည့်မြင်အမှန်ပါဆိုတော့လေအိစ္ဆတရားကိုမြင်လို့ရှိရင်ဒုက္ခလည်းပဲမြင်ပြီးသားဖြစ်တော့ပြီးတော့အဟောင်းတတရားကြောင်းလည်းပြီးတော့ဖြစ်နေတဲ့ဓာန်ပေါ့လေ အဲ့ဒါကြီးခံရပြီဆိုလို့ရှိရင်တော့အခုမွေးပြီးတော့အခုတည်သွားတယ်ဆိုတော့ဒီအတေတာဘယ်လိုနဲ့ပါတော့ဟမ်အဲ့ဒါမှတာယာဝယ်မတွေ့တော့ဘူးဒုက္ခတွေကျင်းလာလို့ရှိရင်အစိတ်ပိညာကြီးရောက်တဲ့အခါမှာတရရနဲ့ကုံဆုံးပြုတ်ပြုတ်တက်လေးတွေ့နေတာသုံးနာတရားတွေကကဏိကမရဏဆိုတဲ့အတိုင်းပါပဲ စိတ်ကနဲ့စိတ်ကနဲ့လေးနေတာပြက်နေတာဒီပြက်ကြီးဘုရားသွားပြီးတော့ตายရမှာလဲဘုရားမေမောမှာလဲထင်လည်းမကြည့်တော့ဘူးထင်ကြည့်ပါမှတော့ဘယ်ตายရမှုလေးလာရင်လာမှာပေါ့အဲ့တော့သူအထင်ကြီးတော့ตายရမှုလည်းမလာတော့တတ်မဲ့မှုလည်းမရှိတော့ဘူးအဲ့တဏှာလေးလည်းခင်တော့တယ်ဒါမှဒုက္ခတွေမြင်လာတာရှုကအာယုံပေါ်မှာလာညီးဝဲတာမဟုတ်ဘူး ရှိသည့်တဲ့စိတ်ကလေးပေါ်မှာညီးဝင်လာတယ်။မှတ်နေရတာကိုမကောင်းဘူး။ပေါ်ရအောင်လည်းပေါ်လာတာကိုလည်းပဲဒါလည်းမကောင်းဘူးညီးဝင်ရတဲ့ပုံမှာလည်းမှတ်နေရတာလည်းမကောင်းဘူး။ဒါကလည်းယောဂီမှာတော့အလိုလိုမှတ်ရတာမှတ်ရတာတော့ဖြစ်နေတာအဲ့ဒါတော့ထူးတယ်။ဒါမျိုးပေါ့။အဲ့ဒီပဲရောက်လာပြီဆိုလို့ရှိရင်နိစ္စမြင်ဒုက္ခထင်ဆိုတာပေါ့။မကောင်းဘူးလို့ထင်တာဒါဒုက္ခပေါ့။ ဒုက္ခတွေချင်းလာတယ်ကောင်းတယ်ထင်မှဘာရတတ်မှမဖြစ်တာဘူးမကောင်းဘူးလို့မြင်လာတဲ့အခါကျတော့ဘာရတတ်မှမလည်းမရှိတော့ဘူးပေါ့တတ်မှတဲ့တဏှာလည်းကျင်းသွားပြီပေါ့အဲ့ဒါလိုကြည့်လို့ရှိရင်ကောင်းတယ်ထင်တဲ့ထင်ပြီးတော့တတ်မှတဲ့တဏှာလည်းပဲအဲ့ဒါလည်းပဲလို့လို့မချက်နိုင်တော့ဘူးအဲ့ဒီညာမှာ ဟိုစောစောဘုရားဆိုလို့ရှိရင်တိတ်ချက်တာပဲနည်းနည်းလူကြီးကနေပြီးတော့အများကြီးလူကြီးလားအများကြီးလူကြီးကနေတိတ်အများကြီးလူကြီးလားဟွန်းရလေလူလေဆိုတာပေါ့ရလေလူလေဖြစ်တာအခုတော့အဒီရလေလူရဟာမရှိတော့ဘူးလားကျင့်သွားပြီဒီဥပဒနာညာခိုက်တာပါဘောအဲချက်မှုတဏ္ဍအတူတကောကတခါလေကျင့်ကျင့်ကျင့်သွားတာဟွန်း လက်ဖြစ်အတိစပြီးတော့ဒုက္ခတွေမြင်လာပြီဆိုလို့ရှိရင်အဲ့ဒါအမှန်တိုင်းမြင်လာတာဒုက္ခမြင်တော့ဒုက္ခလို့ထင်မှတ်တော့ဒါထင်ရှားတယ်ချမ်းသာလို့ထင်ပါမှတဏှာလည်းလာတာဟုတ်လို့ခုနချမ်းသာလို့ထင်တာမဟုတ်တော့တဏှာလည်းမရှိတော့ဘူးတဏှာပါတခါလည်းတဏှာလည်းမချက်နိုင်တော့ဘူးတဏှာပါကင်းကျင်သွားတာတဲ့သိရှင်းတာပဲဒီကတော့ အဲဒါဒုက္ခလက္ခဏာမြင်ဒုက္ခနုပါဒနာညာရတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သူရဲ့ယုံနာခန္ဓာကဆင်းရဲတရားတွေဖြစ်ဖြစ်တဲ့နှိမ့်ဆက်တဲ့အချင်းရာကဒုက္ခလက္ခဏာတွေရှိမှဆဲမှာမကောင်းတဲ့တရားတွေပဲလို့သိမြင်တဲ့ညာကဒုက္ခဝိပဿနာညာနဲ့အဲ့ဒါဒီပေါ်တယ်ပေါ်တယ်ဒီကနတဏ္ဍာကာဟပေါ်တယ် တဏှာဆွဲဝင်အဲ့ဒါကြီးကျင်းသွားတာအဲ့ဒီဆက်ပြီးတော့ရှုရလို့ရှိရင်အနိစ္စဆင်ញနောအနတ္တဆင်ညာသံသာတိတို့တဲ့အတိုင်းပါရှုတိုင်းရှုတိုင်းမှာတည်ရည်နဲ့အပြည့်ကြီးတွေ့ရတော့ ခုနဒီထဲမှာမြဲနေတဲ့အကောင်လေးလို့ထင်မှတ်တဲ့ဟာဒိဋ္ဌိမရှိသလိုဆင်းရဲကြီးပဲတွေ့တယ်ဆိုတော့အကောင်လုံးဆင်းရဲကြီးပဲလို့ထိမိကြတော့ကောင်းစားချမ်းသာတယ်ဆိုရင်တိမ်ဝေးတဲ့အကောင်လေးအတ္တကြီးရှိတော်ဘူးဆိုတာပေါ့လေရှိတယ်ကဘာလဲဆိုတော့သဘာဝလေတရေရေနဲ့ကုံဆုံးပြုတ်ပြနေတာ ပင်ကညာပဲရောက်စမှာကိုပဲဥပဒနာညာကတော်တော်လေးထက်သန်အားကောင်းလာတော့သူ့အလိုလိုပဲဟောအမှတ်တရသွားတာလမ်းကောင်းကောင်းကိုစိတ်ကောင်းကောင်းမောင်းရတော့တိတ်ဆရာခိုက်ဆရာလည်းမရှိတော့ကားမောင်းသူတက်တာကိုပြောလို့ဟောလေပါတခါတခါကားကို စီပါရင်ပြိတ်ပြီးတော့သူ့အစိမ့်နဲ့သူသွားနေတယ်လို့ပေါ့။ဒါကြီးအရှင်းမှလည်းသူ့အစိမ့်နဲ့သူသွားနေတယ်လို့ပေါ့လေ။အမှတ်တရသူ့အစိမ့်နဲ့သူသွားနေတယ်။အသူ့အစိမ့်နဲ့သူသွားနေပြီဆိုလို့ရှိရင်ရှုခွက်အာယုံရဲ့အစပိုင်းနဲ့မထင်တော့ဘူး။ဆက်ဆက်ပြီးတော့ပေါ်လာတာလေးအစပိုင်းအလေပိုင်းနဲ့မထင်တော့ဘူး။ ရဲတဲ့အလေနဲ့တီးနေတဲ့ဒီလိုဟာမျိုးလည်းမဒါလည်းရှိတော့ဥပ္ပါဒထိတိဥပ္ပါဒอืมထိတိဘဝတောင်ဝါဆိုတော့ရည်စည်းကြောင်းကြီးဆိုသွားနေတယ်အဲ့ဒါမျိုးလည်းရှိတော့တရေတကူကြီးတကူပြက်ပြက်ပြက်ပြက်နေတာပြက်တာမှဒီဘက်ရောက်လာပြီဆိုလို့ရှိရင် ရှုစီရအာယုံရောရှုတိတဲ့စိတ်ကလေးပါတွဲတွဲပြီးတော့ပြည့်သွားတာဆိုကြပါစို့ပူရာလေးပေါ်လာလို့ရှိရင်ပူရာလေးလည်းပြည့်တယ်လို့ပူရာလေးကိုရှုတိတဲ့စိတ်ပါဥပဒနာစိတ်ပါတခါလေးပြည့်သွားတာနောက်ထပ်ထက်ဆင်ပြီးတော့ပฏิဝဆနာဆိုတာပြည့်နေတယ်ဆိုတာဆိုလိုတာကတော့ရှုစီရအာယုံနဲ့ပြည့်ရှုတိတဲ့ ဝေဒနာစိတ်လည်းဖြစ်ပြသွားတာရစရာမရှိအောင်ပြသွားတာအဲဒီခါမှာဘဝတ္တဆိုတာပေါ့ဒီကြီးကောင်းကြီးတွေစီးရှင်းနေတာမရှိတော့ဘူးတပြက်ပြီးတပြက်တပြက်ပြီးပြထင်ရှားနေတာပဲမလားထင်ရှားတယ်ဒီမှာကြတော့ဟွန်းဒီတော့ဘာကြီးဖြစ်နေလဲဆိုတော့ဟွန်းခဏဖြစ်သွားတာလေး ပြောက်သွားတာပဲအဆုံးတတ်သွားတာလေးတွေပေါ့အဲ့ဒါလေးပဲထင်နေတော့တာရှုစရာရှိခဲ့တဲ့စိတ်ပေါ့အဲ့ဒါမှာနိစ္စလက္ခဏာရှိခပတ္တဂုံတိရောက်သွားပြီတဲ့ဂုံတိရောက်သွားပြီဆိုတော့ပထမဥပဒနာဉာဏ်ကြီးကရှုကအာယုရဲ့ကြောက်ပြက်ကိုပုံလာကြည့်တာခုဒီဘက်ရောက်တဲ့ခါကျတော့အာယုရောရှိတည်တဲ့ဒီစိတ်ကလေးရော မရှိဘူးနော်ဟမ်ဖြစ်ဖြစ်ဖြစ်ဖြစ်သွားတာကိုသိသွားတာပါအဲ့ဒါဘယ်နိစ္စနိစ္စနိဝဒနာခေါင်းလေးရောက်တယ်လို့ဆိုပါတယ်ဒီမှာအဲ့ဒါသူကသူတွားနေတော့တာပဲဆိုအရှိန်နဲ့အဲ့ဒီပိုင်ရောက်လာပြီဆိုလို့ရှိရင်အဲဘာဖြစ်လဲဆိုတော့ သိမ်မွေ့တဲ့အတ္တလေးပေါ့လေမရှိမရှိရှိအတ္တလေးပေါ့အမှန်သိမ်မွေ့တဲ့အတ္တလေးမြဲတယ်ဆိုရင်အလုံးသိမ်မွေ့တဲ့နိစ္စဆွဲပေါ့လေမြဲတယ်ဆိုတဲ့ုခဆွဲပေါ်လေတိမ်မွေးတဲ့နိစ္စဒုက္ခအဆွဲလေးရှိတယ်လို့တိမ်မွေးတဲ့အတ္တလေးလည်းရှိနေသေးတယ်ဆိုတာပေါ်လေဒီလိုလဲထင်ပါတယ် ခုဒီဘက်ရောက်တဲ့ခါကျတော့အဲ့ဒီဒီတိမ်နေမှုတွေပေါ်လို့မြဲတာလေးတွေဆင်းရဲတာလေးတွေတိတိဆိုတော့သိပွေးတယ်ကုလားမြဲတယ်ကောင်းစားဆန်းတယ်ဆိုရင်အနတ္တအတ္တလည်းမရှိတော့အနတ္တတက်တယ်မှာသိရှင်းတယ်ရှုစီအောင်မှာလည်းပဲအတ္တမပါရှုစီတဲ့စိတ်မှာလည်းအတ္တမပါသဘောတက်တယ်ပဲဆိုတော့သိချင်းရှားတာ အဲ့လိုပဲရောက်သွားပြီဆိုလို့ရှိရင်ခုနမြဲနေတဲ့အတ္တကောင်းစားချမ်းသာတဲ့အတ္တရှင်းရှင်းလေးတွေ့ရပြီဆိုလို့ရှိရင်ခုနသိမွေးတဲ့ဒိဋ္ဌိဆိုတာလည်းပဲမလားတော့အဲ့တော့အလိုလိုပြတ်သွားတဲ့ဆံမှာဒိဋ္ဌိကာဟလို့ဒိဋ္ဌိပဝိစာဒီလည်းမချက်နိုင်တော့ဘူးကွာအဲ့လိုအကျိုးကြီးရသွားပါလေကွာ အဲလိုရရှိတဲ့အဲလိုနည်းနဲ့ရရှိတဲ့အကြည့်ဉာဏ်မျိုးသာကိုယ်ပဲအကြည့်ဉာဏ်ခေါ်ပါရဲ့။ဘာဖြစ်လို့လဲဆိုတော့လိစ္ဆာရှိဒုက္ခရှိအနတ္တရှိယုံနာသဘာဝတွေကိုလည်းပဲသိတယ်။သူတို့ရဲ့မမြဲခြင်းသဘောပဲခေါ်တဲ့ချင်းရဆောင်လေးတွေကိုလည်းပဲသိနေမှုသိတယ်။အဲဒါအတုကြီးသိတာမဟုတ်ဘူးအစ်စ်တွေကိုသိတာ။ စိတ်ကူးတည်တာမဟုတ်ဘူးရှူရရှူရင်းကရှိချင်းလေးခါတည်သွားတာအဲ့လိုတည်လို့ဖြစ်ရမှာစိတ်ကူးတည်တာမျိုးကညာမဟုတ်ဘူးထင်ဟယူတာတင်ညာပဲဟွန်းစာရည်ရုပ်ဖတ်ပြီးတော့တည်တာလည်းဒါလည်းပဲအတိညာအစစ်မဟုတ်ဘူးခုဒါမှအတိညာအစစ်ပဲမိစ္ဆာဒုက္ခအနတ္တပြည်ရုပ်နာတရားတွေအစစ်တိပရမတ္တတရားတွေလည်းသဘောလက္ခဏာတွေလည်း သူတို့မှာရှိတဲ့အချင်းရဟာလည်းပဲချင်းရဆိုတာလည်းအစ်စ်တွေတကယ်အစ်စ်တွေကိုတွေ့တာတကယ်အစ်စ်ကိုတွေ့တယ်ဆိုတော့သိရှင်းသွားပြီတခါတခါမှာအနိစ္စလက္ခဏာအစ်စ်တွေ့တယ်တခါတခါမှာဒုက္ခလက္ခဏာအစ်စ်တွေ့တယ်တခါတခါအနတ္တလက္ခဏာအစ်စ်ကိုတွေ့တယ်အများအားဖြင့်တော့ခုခေတ်ယောဂီတွေဆိုရင် နိစ္စယုံနာတရားနဲ့နိစ္စလက္ခဏာဟောလေအဲ့ဒီအဲလက္ခဏာအစစ်ပေါ်လေလက္ခဏာအစစ်ကိုတွေ့ရများပါတယ်ဘောတော့အဲ့တော့တမျိုးတွေ့လိုက်လို့ရှိရင်နောက်နှမျိုးလည်းပဲအလိုလိုတွေ့ပြီးသားဖြစ်သွားတယ်။နောက်ဒီစုလက္ခဏာစု ဧကကသမေဒိဋ္ဌိဣတရတောယံဒိဋ္ဌံမိဝဟောတိမမြဲပုံဆင်းရဲပုံသူတော်တိုက်သူဖြစ်ပုံခေါ်တဲ့လက္ခဏာ၃ချက်တည်းကတစ်ချက်ချက်ကိုမြင်လိုက်လို့ရှိရင်ဆိုရပါစို့အနိစ္စလက္ခဏာမြင်လိုက်လို့ရှိရင်ဣတရတောယံဒိဋ္ဌံမိဝဟောတိကြံဒုက္ခလက္ခဏာနဲ့အနတ္တလက္ခဏာမြင်ပြီးသားဖြစ်သွားတယ်မြင်မှုကိစ္စအလိုလိုပြီးစီးသွားတယ် တခါတခါမှာဒုက္ခလက္ခဏာတည်းရတွေ့ရလို့ရှိရင်မြင်ရလို့ရှိရင်ကျန်တဲ့အနိစ္စလက္ခဏာနဲ့အနတ္တလက္ခဏာအလိုလိုမြင်ကြပြသွားတယ်တခါတခါမှာသဘာဝတရားတွေကျွတ်တာသဘာဝတရားကြီးမှတ်ရတာတော့နောက်ပိုင်းချက်ပိုင်းညာရောက်တဲ့အခါကျမှပါလေအဲ့ဒါလေးသင်ရှားပါလေဒီမှာတော့ဟွန်းလက္ခဏာလက္ခဏာတွေထင်းနေတာပါတခါတခါမှာလက္ခဏာလက္ခဏာထင်းနေလို့ရှိရင်တည့်ရထင်းလို့ရှိရင်ကြံတဲ့ နိစ္စလက္ခဏာဒုက္ခလက္ခဏာလည်းအလိုလိုမြည်ပြီးသားဖြစ်သွားတတ်တယ်မှာလက္ခဏာ၈တွေတစ်ခုမြင်အကုန်မြည်ပြီးတော့ဒီလို့ဆိုရိုးဖြစ်လာပါတယ်တမအဲ့ဒီဆိုရိုးကဒီစုရဲ့လက္ခဏာစုဧကဝတမေဒိဋ္ဌိဣတရဒွာယဒိဋ္ဌံမေဝဟောတိဆိုတဲ့ဟာကိုအဲ့ဒါကိုပြောတာပါ ဇုံးနဲ့ညာခွဲထားတယ်ဆိုတာကတော့ယုတ်ကမတိကျလို့ရူပအပွေးဆရှိတဲ့အကြောင်းတွေကြောင့်သုံးလွတ်တယ်လို့သူကရူပလို့ဆိုဆိုတာယုတ်လို့ဆိုတာစိတ်ကတော့ကြည့်တယ်လို့သူကစိတ်စိတ်တနာမလို့ဆိုထားတာပဋိတ္တန်နဲ့တိတ္တန်နဲ့အဲ့ဒါတွေဆွဲပြီးတော့ဗောလေရုပ်ရည်နာရည်လို့နှမျိုး꿰နေတာပါ အမှန်ကတော့တဘာဝတွေပါပဲတဘာဝဆိုတဲ့စကားနဲ့တုံးလိုက်လို့ရှိရင်တစ်ခုလည်းပဲရှိတော့တာပါပဲအဲ့ဒီတဘာဝတွေကကိုယ်စီကိုယ်စီရှိကြပါတယ်တဘာဝတွေရုပ်ရုပ်မှလည်းကိုယ်စီနာမလည်းပဲကိုယ်စီဟွန်းတဘာဝဆိုတာလည်းရှိပါတယ်ရုပ်တစ်ခုမှာကိုပဲ နိစ္စဆိုတော့လည်းဒီရုပ်ပဲဒုက္ခဆိုတော့လည်းဒီရုပ်ပဲအနတ္တဆိုတော့လည်းဒီရုပ်ပဲနာတစ်ခုမှမှာပဲနိစ္စဆိုတော့လည်းဒီနာပဲဒုက္ခဆိုတော့လည်းဒီနာတရားပဲအတ္တမဘာသူဘာဒီဘာသာဖြစ်နေဆိုတော့ဒီနာတရားပဲဒါရတဲ့အကုန်လုံးတူးနေတယ်ဟွန်းတခုတည်းတစ်မျိုးတည်းဖြစ်ပြီမယ်လို့အမိသုံးမျိုးရထားတယ်သူတို့ကတော့ လူတယောက်အမိသုံးမျိုးမှဲ့ထားတယ်လို့ပေါ့လေအဲ့ဒီအမိသုံးမျိုးရတဲ့ယုံနာလေးတမျိုးမျိုးနဲ့တိလိုက်လို့ရှိရင်ကျန်တမျိုးနဲ့ရနေတဲ့ယုံနာ ကိုလည်းပဲတည်ပြီးသားဖြစ်သွားပါတယ်သုံးကြီးရလူတယောက်ကိုတဏှာမှာအမိတမျိုးနဲ့မြင်လိုက်လို့ရှိရင်အခြားတဏှာမှာအမိတမျိုးပြုံးပြီးတော့ တွေ့ကျဲနေတဲ့လူကိုလည်းပဲအလိုလိုတည်ပြီးသားဖြစ်သွားပါတယ်လူတယောက်မှအမိသုံးမျိုးကိုဒါပဲအဲ့ဒါကြီးအဲ့ဒီသဘောနဲ့တွေ့ပါတယ်ဆိုတော့တတလုံးတစ်ဘဝလုံးကအခုလိုသတိပဋ္ဌာန်ကျင့်နည်းမှန်ကိုမတိကြလို့သီလလမ်းကြောင်းမလျှောက်ဘူးတဲ့ပုဂ္ဂိုလ်တွေကတော့ မမြဲတဲ့ယုံနာတရားတွေပေါ်မှာမြဲတယ်ဆိုတဲ့အစွဲကထင်မှတ်မှုကရှိနေတော့မာနကတိတ်ချဲ့တာအဲ့ဒါတွေမဆုံးနိုင်တော့ဒီယုံနာတွေပေါ်မှာအကောင်းထင်လို့ရှိရင်မြဲတာကောင်းချရတာကောင်းနာရတာကောင်းစားရတာကောင်းခိရတိရတာကောင်းစိတ်ကူးရတာကောင်းဆိုတော့ ဒီဒီပေါ်မှာအကောင်းထင်လို့ရှိရင်တာယာတက်မှတ်မှုကတော့လာတော့တာပဲဟွန်းဒီတော့ရှုလို့အကောင်းမထင်တော့ဘူးဆိုလို့ရှိရင်ဟိုတာယာတက်မဲ့မှုတဏှာကလည်းပဲလိုလိုခင်းတော့တာပဲအဲဒီလိုမမြဲပုံရှိရပုံမတည်ဘူးဆိုလို့ရှိရင်တော့ မဟုတ်တဲ့အကြံတွေကပွားပြီးတော့အလွဲအယူဆတွေရှိတတ်တယ်အဲဒါကြီးအတိတ်ချဲ့တယ်သူကတော့ဟွန်းဒိဋ္ဌိအတိတ်ချဲ့တာအတ္တရှိတယ်ဆိုတော့အစွဲကျန်ကျန်တဲ့အတ္တမရှိဘူးလေသိဝဲရှိသိဝဲအတ္တရှိတယ်ပဲအစွဲအဲ့ဒီအတ္တလေးကိုခုနဌာနချုပ်ကအတ္တကြီးကထိချုပ်ထားတယ်လို့အစွဲအစသည်ပေါ်ဒီကံမျိုးလေး သဘောတည်းတည်းမကြည့်ဘူးဆိုလို့ရှိရင်မဟုတ်တဲ့အကြံကြီးမိစ္ဆာဝိတ္တိဖွာပြီးတော့အယူဆတယ်လွဲတာပဲဒီနည်းနဲ့ပဲတဏှာမာနရဲ့အချက်တွေခံရတာတဏှာရဲ့အချက်တွေခံရတာဒိဋ္ဌိရဲ့အချက်တွေခံရတာသူကကျေပြန့်တော့လည်းကကျေတော့တော်တော်လေးကိုအဒီပုဂ္ဂိုလ်ဟာ ရှင်းတတ်တဲ့တရားကိုမနိုင်တော့ဘူးဖြစ်သွားတာပဲ။ဟောတတိပဌာန်တရားအထုတ်လို့ရှိရင်ဘယ်လောက်ပဲတဏှာမနဒိဋ္ဌိတွေကချက်ချက်တဖြည်းဖြည်းကျုပ်ပြီးတော့ပေါ့လေ။နောက်ဆုံးသူတို့အသာရှိရပြီးတော့အုံမွေးခံရတဲ့အပိုင်းထိရောက်သွားမှာပါပဲ။အဲဥပြောခဲ့တဲ့အစဉ်တိုင်းတကယ်လက်ကြည့်ကြည့်ကြည့်ရလို့ရှိရင်တော့လုံးဝအပြည့်အစုံချမ်းသာတယ်ကျန်တဲ့ချိန်မှာ ညီလိုက်ကြတဲ့စသည်ပေါ့လေသူကြီးလည်းအခန္ဓာတိုက်တာဖွင့်တာယုံနာတရားတွေကိုသူတို့ဖြစ်တုံးဖြစ်ဆဲလေးမှာဆရာဆိုင်ချိန်သားခဲ့ပြီးတော့စိုးစိုးမြဲရှုမှတ်ပြီးတော့ကိုယ်ပိုင်အတိဖြစ်အောင်ကြိုးစားကြဖို့ပါပဲကျန်တဲ့ရပိုင်းလေးမှာကြိုးစားနိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းနေတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ် that's all. for tonight.